မျက်နှာလေးတွေအာယုံပြုတ်ပြီးတော့နိုင်ငံတွင်းမှာ ရှိနေတဲ့လူတွေရောအာယုံလှမ်းပြုတ်ပြီးတော့မြန်မာနိုင်ငံနဲ့ခေါင်းဆောင်နေကြတဲ့ပုဂ္ဂိုလ်တွေအလုံးဆင်းရဲဒုက္ခကလွတ်ငြိမ်းပါစေ ဆိုတဲ့မေတ္တာစေတနာတွေရှေ့ထားပြီးတော့နော်အလုံးမေတ္တာတွေပို့ပေးကြရအောင်ဒုက္ခပတ္တာသနေဒုက္ခဘယပတ္တာသနေဘယ သောကပတ္တာသာနေသောကဟွန်တုတဖေပိပါဏိနောဒုက္ခပတ္တာသာနေဒုက္ခဘယပတ္တာသာနေဘယသောကပတ္တာသာနေသောကဟွန်တုတဖေပိပါဏိနောဒုက္ခပတ္တာသာနေဒုက္ခဘယပတ္တာသာနေဘယ သောကပတ္တာသနေသောကဟွန်တုတဖေပိပါဏိနာဖယတရားသံဃာယရနာမြတ်သုံးပါးတို့တကိုတေဇောအာနုဘော်တို့ကြောင့်မြန်မာနိုင်ငံမှာရှိနေကြကုန်သောမြန်မာနိုင်ငံသူ နိုင်ငံသားအပေါင်းအားလုံးတို့သည်ဆင်းရဲဒုက္ခအပေါင်းမှကင်းဝေးပါစေတည်း ဖရာတရားသံဃာယတနာမြတ်သောမတော်ဤတကောတေဇော အာနုဘောတို့ကြောင့်မြန်မာနိုင်ငံတနိုင်လံကလုံးမှရှိကြကုန်သော လူနာမြမတ္တဝါပေါင်းတို့သည်ဘေးအန္တရာယ်ယောဂါပေါင်းတို့မှလွတ်ကင်းပါစေတည်းဖရာတရားသံဃာယတနာမြတ်သောမတော်ဤတကောတေဇောအာနုဘောတို့ကြောင့် မြန်မာနိုင်ငံ၌ရှိနေကြကုန်သောရန်ရှင်လူပြည်သူများနှင့်လူနာမြမတတ္တဝါအပေါင်းတို့သည်စိုးရိမ်ပူပန်သောကအလုံးတို့မှငြိမ်အေးပါစေသတည်းဘုရားတရားသံဃာယတနာမြတ်သောမာရိတကောတေဇောအာနုဘောတို့ကြောင့်ဒကမကြီးတော်ဆန်းစုကြည်နှင့်ဒကာကြီးအဝေးမြင့်နှင့်တကွာအလုံးသောနိုင်ငံသူနိုင်ငံသားအပေါင်းတို့သည်ဆင်းရဲဒုက္ခအပေါင်းမှကင်းဝေးပါစေသတည်း ဖယတရားသံဃာယရဏမြတ်သောမာရိတကောတေဇောအာနုဘောတို့ကြောင့်ဒုမာယီဒေါန်ဆန်းစုကြည်နှင့်ဒကာယီအဝင်းမြင့်နှင့် တကွအာလုံးသောမြန်မာနိုင်ငံသူ နိုင်ငံသားအပေါင်းတို့သည်ဘေးအန္တရာယ်ယောဂအပေါင်းတို့မှလွတ်ကင်းပါစေသတည်းဖယတရားသံဃာယရဏမြတ်သောမာရိတကောတေဇော အာနုဘောတို့ကြောင့်ဒုမာယီဒေါန်ဆန်းစုကြည်ဒကာယီအဝင်းမြင့်နှင့်တကွ အလုံးသောမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့သည်စိုးရိမ်ပူပန်သောကအလုံးတို့မှငြိမ်အေးကြပါစေတည်းတံမုတ်တေအထာဝီသင်္ဆာဒွါရသင်္ဆာသဟတကေပင်စတတသဟတာနိနမာမိတိရသမဟံအဘဂဝါလုကာဂင်္ဂာနန္ဒာနေဗုဒ္ဓစီနာတေတံဓမ္မင်္စာတံငင်္စာအရရေနာ နမမဟံ နမဂါရာနုဘာဝေနာဟိတဝါသဘေဥပဒဝေအနေကအန္တရာယာဘိဝိနတန္တုအသေးတတော်တိရသမိန်တေဗုဒ္ဓတေထောတာရိပုတ္တောသဒက္ခိနေဝါမအန္တေမောကလနောပုရာတောပိဋကတိယံပေစီမေတဝအာနန္တောသတုဋ္ဌိတအခိနာတဝါတမန္တာလောကပါလာဇအိနာနေဝါတဗျမကာ ဧတေတံအနုဘာဝေနသဗ္ဗေပိယဥပဒဝါအနေကအန္တရာယပိဝိနာတံတုအတေတတောအထာဏမေတံဘိကဝေနဝဂါသောယံပရုပကမေနတထာဂတံဇီဝိတာဝရောပေယအနုပကမေနဘိကဝေတထာဂတပရိနိဗ္ဗာယံတိဧတေနသစ္စာဝိဇေနသုတိတေဟောတုတပ္ပရာဧတေနသစ္စာဝိဇေနသုတိတေဟောတုတပ္ပရာ ကင်းငါဝါလူသက်စုမကပွင့်တော်မူကြကုန်သောသုတော်ဘုရားရှင်ကိုတော်မြတ်ပေါင်းတို့၏ကြည်မြတ်စွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေရန်ဖောလေတံနိဗ္ဗာန်ပတ္တိယစေတံတော်တရားတော်မြတ်ပေါင်းတို့၏ကိုတော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှိဖောတန်ဃာတော်ရှင်ကောင်းရှင်မြတ်အပေါင်းတို့၏ကြည်မြတ်စွာသောမေတ္တာတော်သစ္စာတော်တကောတေသောအာနုဘော်တို့ကြောင့်၎င်း ယံကေတိဝိတံဣဒဝဟုတဝါတကေတုဝါယံယတနံပဏိတံနာနောတမအတ္တိတထာကတေနာဣဒံမိဗုဒ္ဓေယတနံပဏိတံဣတေနာသစ္စေနသူရိဟတုဤလူပြည်လောကနယ်လောနတ်ပြည်တို့နယ်၎င်းနဂါပြည်ကလုံးပြည်တို့နယ်၎င်းစัจ java လာသင်္ချေနန္ဒအနန္တလောကရာကြီးတကုလုံးတွင်၌ဖရာယရဏထက်သာလွန်မြင့်မြတ်သောယရဏတိမရှိဖရာယရဏတိဒါလျင် ဤစကြဝဠာလောကရကြီးတစ်ခုလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဝေသာလီပြည်၌ယရဏတုတ်ပရိယဒေသနာတော်ဟောကြားစဉ်ခါ၌ဤသစ္စာကိုပြုခဲ့ပါ၏ထိုသစ္စာစကားကြောင့်ကကြီးသုံးပါးဘေးမှဆက်ရောက်နေသောတရားပေါင်းတို့သည်ကကြီးသုံးပါးဘေးမှလွတ်မြောက်တော်မူကြပါကုန်၏ထိုမှန်ကန်စွာဆွဲခဲ့သောသစ္စာတရားတော်တို့၏တကုတ်တေသောအနုဘော်တို့ကြောင့်၎င်း ယာတော်ဟံဘဂိနိယရိယယာဇာတိယာဇာတော်နာဘိဇာနာမိသင်္စိတ်သာပါဏံဇီဝိတဝရောဘေယဒေနာသစ္စေနာတုတိတေဟောတုတုတိကပတာအရှင်အင်္ဂုလိမာလာမထေရကြည်သည်မိမဖွာနိုင်သောအမျိုးသမီးကိုတွေ့စဉ်အခါ၌ချက်နမငါသည်ယံပြုပြည်သည်ချိန်မှစ၍သူတော်ဘာသက်ကိုသေးသေးလို့သောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါထိုမှန်ကန်စွာစွာကသောတစ္ဆာစကားကြောင့်အတင်နမသည်ချမ်းသာပါစေတည်းဟု အရှင်အင်္ဂုလိမလာမထေမြတ်ကြီးသစ္စာပြုခဲ့သောကြောင့်အမျိုးသမီးသည်ချမ်းသာခြင်းသို့ရခဲ့ပြီလေပြီဒေါမန်ကန်စွာစွာခဲ့သောသစ္စာတရားတော်တွေတကုတ်တဲ့သောအနုဘောင်တို့ကြောင့်၎င်းတန္တိဘခာအပဒနာတန္တိပါရအဝိစနာမာတာပိတာသအိဋ္ဌန္တာသာတဝေတာပရိကမသာသစ္စေကတေမချမာပိတလီတော်တိခိဝိဇ္ဇတိသောတာတာဂရိတာနိဥဒကံပတ္တဝယထာတိခိသစ္စေနမေတ္တမောနတ္တိဧတာမေသစ္စာပါရမီဖျားလောင်းငုံမင်းသည်တော်မီလောင်းတဲ့အခါ၌ ငါမှာခြေတော်ရှိပါသောလည်းခြေတော်တို့သည်မပြေနိုင်ငါမှာတောင်းမှန်ရှိပါသောလည်းပဲတောင်းမှန်တို့သည်မပြန်နိုင်အမေဖေရှိပါသောလည်းပဲအမေဖေတို့သည်တော်မိကိုကြောက်၍ထွက်ပြေးကုန်ကြပြီထိုမှန်ကန်စွာစွာကဲ့သောတစ္ဆာစကားကြောင့်ဟောဒီတော်မိသည်ငြိမ့်ပါစေသတည်းဟုဖျားလောင်းတစ္ဆာပြုခဲ့သောကြောင့်တော်မိသည်ငြိမ့်ငဲ့လေပြီထိုမှန်ကန်စွာစွာကဲ့သောတစ္ဆာတရားတော်တို့တကုတ်တေသောအနုဘော်တို့ကြောင့်၎င်း မြတ်စွာဘုရားရှင်ကိုတော်မြတ်ကြည်တိဒေဝဗုဒ္ဓမံကိလေသာမံခန္ဓာမံမေသူမံပိသင်္ခါရမံတိဟုသောမင်္ဂါဘာကိုအောင်မြင်တော်မူခဲ့ပါ၏ပုပ္ပေနိဝါသနှုတ်တတိညာဒိဗ္ဗဇက္ခုညာအတောခေယညာသဗ္ဗညုတာရွှေညာတော်တို့ကို၎င်းတစ္ဆာလေးပါမြတ်တရားတို့ကို၎င်းဇေယမကုတရားမူညာဖြင့်ထောထွင်ရတည်တော်မူခဲ့ပါ၏ အရဟံစဘဂဝါဆုံးကိုပါသောဂုဏ်တော်တို့နဲ့လည်းပြည့်စုံတော်မူပါပေ၏လောကသုံးပါး၌အမြတ်ဆုံးအသာဆုံးလည်းဖြစ်တော်မူပါပေ၏ထိုလောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူသောဘုရားရှင်ကိုယ်တော်မြတ်ကြီးအပေါ်၌ဘုရားတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဘုရားဘုရားတပည့်တရားတော်အပေါင်းတို့၏ပေါ်၌ဘုရားတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဘုရားအရိယာရှိဘောတန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့၏ပေါ်၌ဘုရားတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဘုရား ထိုမှန်ကန်စွာဆိုအပ်ခဲ့သောသစ္စာတရားတော်တွေတကုတ်ဒေသောအနုဘောနှင့်ဤဖရာတရားသံဃာယတနာများသုံးပါတို့တကုတ်ဒေသောအနုဘောများယခုဆိုအပ်ခဲ့သောသစ္စာတရားတော်တို့တကုတ်ဒေသောအနုဘောတို့ကြောင့်ဒါယကမာကြီးတော်ဆန်းစုကြည်ဒါယကကြီးဥဝိမြင့်နဲ့တကွမြန်မာပြည်တွင်မှရှိနေကြကုန်သော အလုံးသောယဟန်ရှင်လူပြည်သူများနှင့်အလုံးသောလူနာမြမတ္တဝါအပေါင်းတို့သည် အေဖရာတရားသံဃာယရနာမြတ်သုံးပါးနှင့်ဤသစ္စာတရားတော်တို့၏တကောတေဇောအာနုဘောတို့ကြောင့်ဘေယံခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်း အမြန်ဆုံးကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ကြပါစေမကောင်းသော အတိတ်ဆိုးနမိတ်ဆိုးဂျိုးဆိုးအိမ်မက်ဆိုးမကောင်းသောဘေးမကောင်းသောယံမကောင်းသောမှန်သမျှတို့သည်ဤမှန်ကန်သောတစ္ဆာတရားတော်တို့တကောတေဇော အာနုဘောတော်ကြောင့်ကင်းကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ပါစေတည်းမကောင်းသောဘေးဆိုးယံဆိုးအန္တရဇောယောဂါဇောမှန်သမျှတို့သည်ကင်ွယ်ငြိမ့်ပြောက်မကြမြောက်သည်ဖြစ်ပါစေတည်း မကောင်းသောဘေးမကောင်းသောယံမကောင်းသောအတိုက်ခိုက်အနှောင့်အယှက်အဖျက်ဆီးဘေးယံမှန်သမျှတို့သည်ဖရာတရားတန်ခယရဏမြတ်သုံးပါးနှင့်ဤသစ္စာတရားတော်တို့၏တကုတ်တေသောအနုဘောတို့ကြောင့်ကင်းကွယ်ငြိမ့်ပြောက်မကြမြောက်သည် ဖြစ်ပါစေသတည်းကောင်းမြတ်သောအကျံစီမှန်သမျှကောင်းမြတ်သောအလုတ်ကိုင်းမှန်သမျှတို့သည်တောင်းတာတိုင်းကြံစီတိုင်းမဆိုင်မတွပြည့်စုံနိုင်ကြပါစေကုန်သတည်းအကျွန်ုပ်ယခုဆိုအပ်ခဲ့သောသစ္စာတရားတော်တို့တကုတ်တေသောအနုဘောတို့ကြောင့်၎င်း ဖရာတရားသံဃာယတနာမြတ်သုံးပါးတို့တကောတဲသောအာနုဘောတို့ကြောင့်နတ်ပြည်6ထပ်မြမ20မှာရှိကြကုန်သောတရားမင်းနတ်မင်းမြမမင်းအလုံးသောနတ်ဒေဝတာအပေါင်းအလုံးသောလောကကိုစောင့်ရှောက်ကြကုန်သောလောကပါလနာအပေါင်းတို့အလုံးသောသူတော်ကောင်းအပေါင်းတို့အလုံးသောဝိဇာဇောကြီးတပတိထွက်အောင်ပေါပုဂ္ဂိုလ်ထိုထိုသိတိမေတိနဲ့ပါရမီရှင်များအစာထားလျက်တရားလက်ရှိအရိယာနတ်မင်းမြမမင်းနဲ့ တရားမင်းအပေါင်းအရိယာသူတော်ကောင်းအပေါင်းတို့သည်၎င်းအရေကျော်အနောက်ကျောင်းတောင်ကျောင်းမြောက်ကျောင်းနဲ့စัจ java လာအသင်္ချေနန္ဒနာရှိကြကုန်သောဒိဋ္ဌိရှင်မိရိကျံဝိဇာနမင်းမြမမင်းနဲ့တရားမင်းအပေါင်းအရိယာဒေဝေပေါင်းသူတော်ကောင်းအလုံးတို့သည်၎င်းမြို့ပိုင်းနယ်ပိုင်းရပ်ပိုင်းရွာပိုင်းကွင်းပိုင်းအပေါင်းတို့သည်၎င်းအကျွန်ုပ်ဆွတ်ခဲ့သောဤသစ္စာတရားတော်တို့တကောတေဇောအာနုဘောတို့ကြောင့်၎င်းဖယတရားတန်ဃာယရဏမြတ်သုံးပါတို့တကောတေသောအာနုဘောတို့ကြောင့်၎င်း အလုံးသောနတ်ဒေဝတာအပေါင်းအလုံးသောသူတော်ကောင်းအပေါင်းတို့သည်ဓမ္မိုက်တော်ဆန်းစုခြင်းနဲ့ဒကာကြီးဦးဝင်းမြင့်နဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့အားကောင်းကြချမ်းသာကြက်တည်မင်္ဂလာအပြာပြာတို့နဲ့တလုံးတဝါတဲ့ပြည့်စုံနိုင်ကြလေအောင်ဝိုင်းဝန်း၍ကူညီကြပါစေတည်းစောင့်ရှောက်ကြပါစေတည်းအလုံးမဆပေးကြပါစေတည်းအလုံးသောနတ်မြတ်နာကောင်းနတ်မြတ်မအပေါင်းတို့၏မေတ္တာကိုခံယူရ၍ ဒကမာကြီးဒေါန်ဆန်းစုကြည်ဒကာကြီးဦးဝင်းမြင့်နဲ့တကွာအလုံးသောနိုင်ငံသူနိုင်ငံသားအပေါင်းတို့သည်ကိုယ်ဤကြံပါခြင်းစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေမကောင်းသောဘေးမကောင်းသောရံမကောင်းသောအတိတ်ဆိုးနမိတ်ဆိုးကြောဆိုးအိမ်မဆိုးမကောင်းသောအတိုက်မှန်သမျှအခိုက်မှန်သမျှအနှောက်ယှက်မှန်သမျှယောဂန္တရကတထန္တရကဒုဗိခန္တရကဒီဟုသောကကြီးသုံးပါးဘဲမှမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့သည်ကင်းကွယ်ငြိမ့်ပြောက်မကြမြောက်သည်ဖြစ်ပါစေသတည်း အေဖရာတရားသံဃာယတနာမြတ်သုံးပါတို့ဤတကောတေဇောအာနုဘောတို့ကြောင့်၎င်းဧသစ္စာတရားတော်တို့ဤတကောတေဇောအာနုဘောတို့ကြောင့်၎င်းမြန်မာနိုင်ငံမှာရှိနေကြကုန်သောအလုံးသောတရားတော်မှမြောင်များစွာအပေါင်းတို့သည်ဖရာတရားကိုယုံကြည်ကိုယ်ွယ်စိတ်က၍အသင်္နတ်ဒေဝတာအပေါင်းတို့အားအမြတ်တန်ကိုအမျက်မပြတ်ပေးဝေ၍နေကြပါကုန်၏ထိုကဲ့သို့အမျက်မပြကုသိုလ်ကောင်းမှုကိုပြတန်ပေးဝဲလေရှိကြကုန်သောဒါနသီလဘာဝနာကိုပြု၍နေကြကုန်သော အလုံးသောနိုင်ငံသူနိုင်ငံသားနဲ့အလုံးသောကဘာသူကဘာသားလူနာမြတ်မှာတတ္တဝါအပေါင်းတို့အားဘေးဘီယာဝေးကွာ၍ကိုစိတ်နှပြကြမ်းမာချမ်းသာခြင်းရှိကြလျောင်းအလုံးသောသင်နာမြတ်နာကောင်းနတ်မြတ်မှာအပေါင်းတို့စောင့်ကြောက်ကြပါစေသတည်းဖရာတရားသံဃာယတနာမြတ်သုံးပါးနဲ့မိဘဆရာသမားအလုံးသောသူတော်ကောင်းပေါင်းအလုံးသောနတ်မြတ်မှာအပေါင်းတို့၏စောင့်ကြောက်ခြင်းကိုခံယူရ၍ဒကမာကြီးဒေါ်ဆန်းစုကြည်ဒကာကြီးဦးဝင်းမြင့်နဲ့တကွမြန်မာနိုင်ငံတွင်မှရှိကြကုန်သော နိုင်ငံသူနိုင်ငံသားယဟန်ရှင်လူပြည်သူများနှင့်တကွာလူနာမြမာတ္တဝါအပေါင်းတို့သည်မကောင်းသောဘေးမကောင်းသောရန်မကောင်းသောအန္တရာယ်မှန်သမျှကင်းကွယ်ငြိမ့်ပြောင်မကြမြောက်ကြကုန်ဖြစ်လျင်ကောင်းမြတ်သောကျမ်းစီမှန်သမျှကောင်းမြတ်သောလောကိုင်းမှန်သမျှအာလုံတော်သည်တလုံးတဝါတဲ့ပြည့်စုံနိုင်ကြပါစေကုန်တည်းမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးဟာမိမိတော်တသွမ်းသမျှထောက်ပံ့လှူဒန်းရသောဒါနကုသိုလ်စောင့်တည်ရသောသီလကုသိုလ်ကြိုးစားမြောက်ပွားများအထောက်အပံ့သော ဘာဝနာ ကုသိုလ်တွေဤတကောတေဇောအာနုဘောတို့ကြောင့်လောကုတ္တရာအမောင်များဖြစ်သောဝိသာအမောင်ခွေ၍သစ္စာလေးပါးမြတ်တရားကိုထောထွေအသိနိုင်ကြပါစေဒါနာတိလသမထဝိပဒနာတရားတို့ကိုတသိနဲ့တသိညစ်တဲ့အကျင့်အောင်တဆင်းနဲ့တဆင်းမြင့်တဲ့မြင့်အောင်ကြင်ကြံကြောကုတ်ပွားများထုတ်နိုင်ကြပါစေလောကုတ္တရာညာလင်းကိုမြန်ဆုံးရရှိနိုင်ကြပါစေလောကီအမောင်များဖြစ်သောအနေဆင်းရခြင်းအစာဆင်းရခြင်း ရာထုဌာနန္တရာစီသိင်ဥစ္စာလျောပါခြင်းအကျွေရန်တင့်မဲ့ပြသိခြင်းမလုံးမုံနာသူရှိခြင်းမကောင်းတဲ့ရင်ကြောသောခြင်းအနာသောယောဂါသောအမျိုးမျိုးတို့ကပ်ရောက်ခြင်းအစရှိတဲ့ဘေဥပယန္တရဲ့အသွဲသွဲတို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်ပြီလျင်ရသော်ဗျာရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုယ်ကြာထောထွေရတိရသောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တည်းသာသေသာသေသာဒီပါဖျား